1386ခုနှစ်ဘာဘောလဇန်ဒီနေ့ပြနေပြီ၁ရက်ဘာဘောလဇန်17ရက်ခရစ်သက္ကရာ2019 2019ခုနှစ်ခုနှစ်ဩဂုလ3ရက်ကြာပလင်းနေ့ဘုန်းကြီးဥပ္ပိနေတာကဒီမှာဖောင်းလို့တော့ကြွားပါဆိုပြောလို့ဘုန်းကြီးခင်မရင်းနှီးမှုကြောင့်ပြီးတော့လာတော့ တရားဟောမှဘယ်မှသူရှိတော့ဖွေးလာပြမမဟုတ်ဘူးဆုံးသာဆုံးသာပြီလို့လားတရားဟောပြီးဆုံးသာတာတက်တော့ပြန်လာကိုကြောက်တရားတလုံးတိုင်းရပေါ့တရားဟောတာဘုံကြတာဝန်မလေးပါဘူးအင်္ဂလန်မှာနေတော့လည်းဒီဘုံကြီးနဲ့တူနေတာပေါ့ဘယ်သွားသွားဘုံကြီးပဲတရားဟောရတယ်ဘုံဘုံတခါမှမဟုတ်ဘုံကြီးကြီးပဲတရားဟောရတယ် သူရှိတော်ကနေတော့လည်းဘုန်းဥရိစီတိုင်းညာတယ်သူဘုန်းကြီးပဲတရားဟောရတယ်သူတခါမှမဟောဘူးဆရာတော်ခိုင်းရှိတော်ဆရာကြီးဟောတာပေါ့ဆရာကမရှိလို့ရှိရင်ဘုန်းကြီးပဲဒီမှာအင်္ဂလန်နေတော့ဘုန်းကြီးပဲတရားဟောတရားဟောတာတောင်းလို့မလေးပါဘူးအဘိုင်တော့တရားဟောတယ်လဲဆိုတော့နာကိုတောင်းရှိသာဒုတိဟောလေအဖြစ်ခြေသာနာကိုတရားနာတဲ့ပုဂ္ဂိုလ်များမှာရတဲ့ကုသိုလ်ဟာကိုယ်ကဝတိုင်တိုင်ဘယ်လိုမှမလာဘူးဆိုတာ နောက်ကိုတောင်းရှိရှင်ဘုရားတရားဟောပါလို့တောင်းပါတဲ့ပုဂ္ဂိုလ်ငါပါတော့ချက်ကပါတိုင်းတိုင်းပလီပါမလာဘူးပါဒုတိတရားပွဲပြီးဆုံးတဲ့အခါမှာပါဒုသာသူလို့ခေါ်တဲ့ပုဂ္ဂိုလ်ကတက္ကပါတိုင်းပြင်မလာဘူးဟောလေအသင်ချီတရားဟောတဲ့ပုဂ္ဂိုလ်အသင်ချီပလီပါမလာဘူးငငယ်တဲ့ရာတော့ဘုန်းကြီးတော့တရားဟောတာတောင်းတော့မလေးဘူးဟောတယ်ဟောရတာပါပဲဘယ်တော့မှမငြင်းဘူး ဓမ္မကာမောဘုံဟောတိမြတ်စွာဘုရားဓမ္မကာမောတရားကိုလူလာသောပုဂ္ဂိုလ်သည်ဘုံတုတ်တဲ့ကြီးပွားသည်ဟောတိဖြစ်၏တရားကိုလူလာတဲ့ပုဂ္ဂိုလ်ဟာကြီးပွားတုတ်တဲ့တရားကိုမလူလာတဲ့ပုဂ္ဂိုလ်ဟာမကြီးပွားမတုတ်တဲ့ဘူးတို့လို့ဖြစ်သွားတာပေါ့ဒုက္ခပက္ခခန္ဓာပက္ခ တရားကိုလူလာတဲ့ပုဂ္ဂိုလ်ဟာကြီးပွားတုတ်တယ်ဘယ်တရားတွေကိုလူလာမှာတော့ဆိုတော့မြတ်စွာဘုရားရှင်တရားတော်သီလသမာဓိပညာသိက္ခာသုံးပါးတရားပဲသီလကိုလူလာရမယ်သမာဓိကိုလူလာရမယ်ပညာကိုလူလာရမယ်ဒီသီလသမာဓိပညာသိက္ခာသုံးရအကျဉ်းများတရားကိုမှပြည့်စုံပြည့်စုံသလောက်တန်တဲ့အထက်ကလွတ်တာပဲလေးပုံမှာတပုံပြည့်စုံရင် ဘယ်လေးပါးကလွတ်သွားတာပဲလေးပုံမှာနှစ်ပုံလောက်ပြည့်စုံသွားပြီဆိုရင်အကျဉ်းစားကမ္မဂုံတရားတွေကလွတ်သွားတာပဲလေးပုံမှာသုံးပုံလွတ်သွားပြီဆိုရင်ကာမ7ပုံကလွတ်သွားတာပဲလေးပုံလုံးပြည့်စုံသွားပြီဆိုရင်တော့ပြ37ပုံကလွတ်သွားတာပဲအတ္တလောကသင်္ခါရလောကဩကလလောကလောကကမပြီးသွားတာဟုတ်သင်္ခါရလောကဆိုတာအရာပြကိလေသာအကုတုစိတ်ပေါ့ သောတပန်ဆိုရှင်ဒီတိနေဝစိကိစ္စကိလေသာသင်္ခါရလောကကုံသွားတာကိုပေလေးပါးတိလို့အောက်ကကလောကကုံသွားတာပါပုထုဇဉ်ဘဝတိလို့တတတလောကထဲကနေပြီးကုံသွားတာပါပဲအဲဒီလိုလောကသုံးပါးအသီးသီးအရိယာတွေပေါ်ပေါ်တာပါညံ့ဖို့တရားကိုလိုလားသူဟာကြီးပွားတယ်လို့ဆိုလို့ရှိရင်သီလသမာဓိပညာသီလအခြေခံတရားပဲသီလအလုံးအလုံးအရေးကြီးတယ် ဒီဂတိကထဲမှာပုစုထားတော့ကြည့်စာပင်ဖို့တဲ့ပုံကြီးပဲယထာသီလံတထပညာယထာပညာတထပညာယထာယသမိပုဂ္ဂိုလ်ဤပုဂ္ဂိုလ်၌သီလံသီလသည်အတ္တရှိတထတသမိပုဂ္ဂိုလ်ဤပုဂ္ဂိုလ်ဤထိုသီလရှိတဲ့ပုဂ္ဂိုလ်၌ပညာပညာသည်အတ္တရှိယထာယသမိပုဂ္ဂိုလ်ဤပုဂ္ဂိုလ်၌ပညာပညာသည်အတ္တရှိတထတသမိပုဂ္ဂိုလ်ဤထိုပုဂ္ဂိုလ်၌သီလံသီလသည်အတ္တရှိ ဘုရားဟောတဲ့တရားသီလရှိသူမှာပညာရှိရဲ့တဲ့ပညာရှိသူမှာသီလရှိတယ်တော်တော်စဉ်းစားဖို့တော်ကောင်းတယ်ဒီတရားဘာလို့တော့ကိုကြည့်သီလတရားဆိုတာပညာရှိတဲ့ပုဂ္ဂိုလ်မှခိုင်မြဲတာကိုအကုသိုလ်တရားမဖြစ်အောင်စောင့်ထိန်တယ်ဆိုတာပညာပဲအကုသိုလ်တရားကိုကြောက်ကြောက်ထိတ်လန့်တာပညာပဲပညာပဲဒါရမို့ သီလရှိသူမှာမှပညာကရှိတယ်ပညာရှိသူမှာမှသီလကရှိတယ်ဒါသီလနဲ့ပညာသမာဓိကတော့ဒီအလယ်မှာဖြစ်သောတရားပဲသီလရှိမှ သမာဓိဖြစ်တာကိုသမာဓိရှိမှပညာဖြစ်တာကိုသမာဓိဆိုတဲ့တရားအပြောလွယ်သလောက်စဉ်းစားရခက်တယ်ကျန်ကံကသမာဓိကိုဘယ်လိုခွင့်တယ်လဲစိတ်တံသမ္မာ အာရမဏေထပေတိတရေတိတိသမာဓိသမာဓိဆိုတဲ့ပုဂ္ဂိုလ်တရားနိခွက်လိုက်ရင်သံအာဓိသံရှိအာဟိရှိသောဓာတဓာတပဲဤပစ္စည်းခွက်လိုက်ပေါ့စိတ်တန်စိတ်ကိုအာရမဏေအာယု၌သမန်အညီအမျှသာပေတိတရေတိထတာဤတိထိုရောက်သမာဓိသမာဓိမေ၏ ဒါရတကဆောင်ပြမဟုတ်ထားခြင်းလည်းခေါ်တယ်အဲ့ဒါရီတိထပိတိထာတနာထပ်ဖွဲ့ထားတဲ့ခန္ဓာစိတ်ကိုအာယုပေါ်မှာအညီအမျှထားတဲ့သဘောကို သမာဓိခေါ်တယ်ဘလို့အညီများထားမှာတော့ဆိုတော့တတ္တဝါရဲ့စိတ်ဟာကုသိုလ်ဖြစ်တာရှိတယ်အကုသိုလ်ဖြစ်တာရှိတယ်အာယုတစ်ခုပေါ်မှာကုသိုလ်လည်းအလေးစီးပြီးတော့ပုံမသွားဘူးအကုသိုလ်လည်းမလာဘူး ကုသိုလ်နဲ့အကုသိုလ်နှစ်ခုကြားထဲမှာညီမျှထားနိုင်တဲ့သဘောတရားသမာဓိပဲသမာဓိလွန်ကဲသွားရင်လည်းပဲတရားကမတုတ်တယ်ဘူးလေမတုတ်တယ်ဘူးနိဝရဏစာရည်တဲ့အကုသိုလ်တရားကြီးကိုယ်စိတ်ထဲမှာဝင်ကန်းနေရင်လည်းသမာဓိကမဖြစ်ဘူးလေကုသိုလ်တရားသူပိစုထားတာကိုဒါကြောင့်မို့စိတ်ကိုအာယုံမှာအငြိအမျှထတာတဲ့သဘောကိုသမာဓိခေါ်တယ်။တော့စိတ်ကိုညီမျှအာယုံမှာထတာဖို့ဆိုတာက သီလရှိတဲ့ပုဂ္ဂိုလ်မှဖြစ်နိုင်တယ်သီလမပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာကြံကြဲဖြစ်နေတာပဲလေအာယုပေါ်မှာတည်ငြိမ်အောင်မထနိုင်ဘူးဘယ်တော့မှမထနိုင်ကိုယ့်ကိုယ်စဉ်းစားကြည့်ပေါ့အကြောင်းသီလပြည့်စုံတဲ့ပုဂ္ဂိုလ်မှအတ္တမာတိကိုအာယုပေါ်မှာညီမျှထားနိုင်တယ်။တမာတိကိုအာယုပေါ်မှာညီမျှထားနိုင်မှဝိပဿနာပညာအရိယာမပညာဆိုဖြစ်လာနိုင်တယ်။တမာတိပေါ်မှာယက်တည်ပြီးမှပညာဖြစ်တာကိုဒါကြောင့်သီလတမာတိပညာဒီသစ္စာဆိုကအချင်းများတရားဟာ ကိုယ်မှရှိရင်ကိပါတုတဲ့တာပဲပိစုပန်လောကမှာလည်းကိပါတုတဲ့တယ်တာမလောကမှာလည်းကိပါတုတဲ့တယ်ဒါကြောင့်ကိုကိုကိုကိပါတုတဲ့ခြင်းဘာလို့ရမလဲသီလသမာဓိပညာသိက္ခာသုံးပါးပဲဒီတရားမှာတပါဘာမှမရှိဘူးမြတ်စွာဘုရားဟောတဲ့တရားမြတ်စွာဘုရားပြောတဲ့စကားဟာသီလသမာဓိပညာပဲဒီမိစကားကိုမြတ်စွာဘုရားမပြောဘူးမဟုတ်ဘူးဖះပြောတဲ့စကားစကားလုံးလေးစကားလုံးတိုင်းမှာ သီလသမာဓိပညာပါတယ်ဖះဟောတဲ့တရားတလုံးတိုင်းအလုံးတိုင်းအလုံးတိုင်းမှာသီလသမာဓိပညာပါတယ်ဒါသီလသမာဓိပညာ၃ပါးဟာကြီးပွားတိုးတက်ကြောင်းတရားပဲကိုယ့်အကိုချိန်ဆလို့ရတယ်ချိန်ဆလို့ရတယ်ဒါကြောင့်မို့သီလသမာဓိပညာဒီမှာခုနကလာခဲ့တဲ့သီလနဲ့ပညာဟာသီလရှိသူမှာမှပညာကရှိတယ်ပညာရှိသူမှာမှသီလရှိတယ်သီလဆိုတာဟာ ကာယကဝိညာဉ်နှစ်ပါးကိုထိတ်ချုပ်နိုင်သီလပြုလုပ်တာကိုဒါပေမဲ့မနောကံထဲကနေပြီးပြင်းမှရင်တော့ဖြစ်စိတ်တော့ရစရာမရှိအောင်ညစ်ပိသွားပြီပေါ့သီလတော့မပြည့်စုံဘူးပေါ့ကာယကံနဲ့လွန်ကျူးရင်သီလပြည့်စုံမယ်ဝစီကံနဲ့လွန်ကျူးရင်သီလပြည့်စုံမယ်မနောကံနဲ့လွန်ကျူးရင်တော့သီလကမပြည့်စုံဘူးဒါပေမဲ့စိတ်ကရစရာမရှိဘူးညစ်ထိသွားပြီပေါ့ဒါညံ့မို့ကိုနှုတ်နှစ်ပါးကိုထိသိနိုင်ရင်သီလပြည့်စုံသွားပြီ ဒီကိုနှုတ်နှစ်ပါးကိုထိမ့်သိမ့်နိုင်တဲ့တရားကတမာတိပဲတမာတိပဲတမာတိရှိမှထိမ့်သိမ့်နိုင်တမာတိမရှိရင်မထိမ့်သိမ့်နိုင်ဘူးမထိမ့်သိမ့်နိုင်ဘူးဒါကြောင့်မို့သီလပြည့်စုံအောင်လည်းပဲတမာတိကထိမ့်ရတယ်ပညာဖြစ်ပေါ်အလားအောင်လည်းတမာတိကထိမ့်ရတယ်အဲကြောင့်တမာတိရဲ့ခလင်မှာဖြစ်တော့တရားသိရေးကြည့်တယ်မတန်မရေးကြည့်တယ်ဒါကြောင့်မို့တမာတိကအထက်တက်တယ်လို့ရတယ်အားလည်းဆင့်လို့ရတယ် လှေကားတစ်ခုရခလဲမှာရနေတဲ့ပုဂ္ဂိုလ်ဟာအောက်ကိုဆင်းလို့တော့ဆင်းလို့ရတယ်ထက်ကိုတက်လို့တော့တက်လို့ရတယ်တမာတိရှိရင်ထက်တက်တော့ဆိုရမယ်တမာတိပြဲသွားရင်အောက်ဆင်းသွားမယ်တမာတိကခလဲမှာနေတယ်ဒါပါပဲတရားဆိုတာနော်တိပိဋကနဲ့ဘာမှမဟုတ်ပါဘူးသီလတမာတိပညာသိက္ခာလုံးမှာအကျဉ်းများတရားပါပဲဒါကြောင့်ဓမ္မကာမောဘဝဟောတိဓမ္မကာမောတရားကိုလိုလားသောပုဂ္ဂိုလ်သည်ဘဝကိပတ္တုတေဟောတိဖြစ် တရားလူကပုဂ္ဂိုလ်ကကြီးပွားတိုးတက်တယ်ပိစုပန်ဘောင်းမှာလည်းကြီးပွားတိုးတက်မယ်နောက်တလုံးဘောင်းမှာလည်းကြီးပွားတိုးတက်မယ်ကြီးပွားတိုးတက်လို့တဲ့ပုဂ္ဂိုလ်မှန်သမျှတရားရှိရမယ်တရားဆိုတာဒီလားသမာဓိပညာသိက္ခာသုံးပါးအကျင့်မြတ်တရားပဲဒါပါပဲဟုတ်တယ်ဒီပြတရားရှိသေးရလားမရှိတော့ပါဘူးသီလကိုခြေခံပြီးတော့သမာဓိဖြစ်တယ်သမာဓိသမာဓိခြေခံပြီးတော့ပညာဖြစ်တာပါပဲသမာဓိမြတ်တည်ပြီးတော့နေလို့ရှိရင်စိတ်ဘယ်လောက်ချမ်းသာလဲတော်ချမ်းသာတယ်တော်တော်ကိုချမ်းသာတယ် ဘုန်းကြီးတို့တစ်ခါတစ်ခါမှဒီဆွတ်စားပြီးတော့ background ဆစ်လုံးကြီးသောက်တိုင်း background ဆစ်လုံးကြီးသောက်ပြီးတော့ခဏနာတာလေးညီပြီးတော့ပြတ်မှန်းတဲ့ခါကျတော့ဟိုး background ဆစ်လုံးကြီးကွက်သွားတာကိုနားလာကြတယ်နားလာကြတယ်အဲသမာဓိသွန်တာတရားလေအဲဒီဘယ်တော့စိတ်လုံးကြီးကွက်ထော်လာပြီးတခါအဲဒီဒီဟာရာဇာယုံကြီးပြန်စိတ်ကပြန်နှမ်းတော့တခါခဏကတော့ဖြည်းဖြည်းဖြည်းဖြည်းနဲ့ကတော့တော်တော်ပြီးသားတယ် တော့သီးသာရတမတိအားနိုင်ရင်တော့ဖြင့်မသီးသာဘူးသီးသာဘူးဘယ်ကျွန်တော်ဆင်းလုံးကွက်လာတော့မပြီးဘူးပရက်စတင်လုံးထားတဲ့ဆင်းလုံးကြီးတွေကလေတမတိရှိရင်ကြားရတယ်ညတမတိရဲ့ဆောင့်တန်တိရဲ့အတန်အတမထက်တယ်ဒါကြောင့်ခုနတို့ကပြပြခဲ့တယ်လောဟုတဒိဋ္ဌိယဥဒိစိတ်တဟာရိသံဘုံတိလဟုတ်တံမုဒုတကမ္မညတာဆိုတဲ့တရားသုံးပါးအယုတရားယုအတုအစင်မဟုတ် လဟုတာဆိုတာလူညံပျော်ပြောင်းတဲ့လဟုတာလဟုတာဆိုတာပေါ်ပွားတဲ့သွက်လက်တဲ့လင်းမြဲတဲ့ပေါ်ပွားသွက်လက်လင်းမြဲတဲ့သဘောတရားလဟုတာယူထုချက်ချက်ပဲနုညံသိမ့်ဝဲတဲ့သဘောတရားဟာဘုရုတာယုတ်ရဲ့ထုချက်ချက်ပဲတရားများအားဖြင့်ခါကြရမျက်စိကိုမဖွင့်နိုင်မဖွင့်ကျင်တော့ဘူးအဲ့ဒါဘုရုတာတရားရဲ့ထုချက်ချက်ပဲကမ္မညာတာဆိုတာဘာလို့လို့အစဉ်သိအစဉ်သိဘာတကူမှတွေ့တော့စဉ်းစားတယ်ဘာမှဖြစ်ဘူး အစင်စစ်စင်စစ်ဖြစ်နေတဲ့သဘောတရားကာမညတာပဲအဲ့ဒီလောဟတမုဒ္ဒကာမညတာဆိုတဲ့ထူးခြားတဲ့ယုတ်သုံးပါးဟာဘာကိုမှီဖြစ်ပေါ်လာတဲ့ဆိုရှင်ဥဒုစိတ်ကဟာရေသံဘောတိရာဥဒုကလည်းပူအိမ်ဖြတ်တာရမယ်စိတ်ကလည်းပဲကြည်လင်ရမယ်အာဟာရကလည်းဖြတ်တာရမယ်အဲ့လိုလောဟတတိတဲ့ဥဒုစိတ်ဟာရဥဒုစိတ်ဟာရသုံးပါးညီမြရင်ကောင်းရင် လောဒမုဒတမညတာဖြစ်တာပဲလောဒမုဒတမညတာဖြစ်ရင်သီလလည်းခိုင်မြဲတယ်သမာဓိလည်းတည်တယ်ပြီးရင်လည်းသူ့ဘွားတာပဲခန္ဓာကိုယ်ကထိုင်မှိုင်းလေးလံနေရင်တရားသူမကောင်းဘူးခန္ဓာကိုယ်ကသက်သွလဲလဲခက်ခက်ကြကြဖြစ်ရင်တရားသူကောင်းတယ်ဒါကြောင့်တရားသူတော်ကောင်းအောင်ဆိုရင်ဘယ်လိုလုပ်ရလဲဥဒုစိတ်တဟာရေသမောတိဥဒုလည်းညီမှန်ရတယ်စိတ်လည်းတိုင်ရှင်းရတယ်အာဟာရလည်းညှက်တရတယ်အာဟာရတော့ရည်ကြီးတယ် ရိသာဒီမှာတော့ဖြည်းဆွေကွန်ကြီးတွေမြတ်တော့အာဟာရမွန်မြန်တဲ့အာဟာရတွေပုံပြရတော့ချမ်းသာတယ်။ဘုန်းကြီးစာရင်တိုင်းမှာတော့ဒီနေ့လာလဲပဲပြုံလေးရှင်ဟင်းလေးအာဒါပုံမှန်ပဲပဲပြုံလေးရှင်ဟင်းလေးပုံမှန်ပဲအဲ့ဒါတခါတလေမှဆွေကွန်ကြီးရှိတာကိုဒါနဲ့ပဲကိုယ့်အကူတော့မြတ်တောင်တော့နေရတော့ပါပဲ။မြတ်တောင်နေတော့ဖြင့်လောကမူလကမြတ်တာဒုတိယရဖြစ်တဲ့တလို့ဖြစ်တာပေါ့။နော်ဒါကြောင့်အာဟာရအရင်ပြူတာ။ ရည်ကြည်တယ်ရည်ကြည်တယ်နော်တိုင်ရမို့ရည်တော်ဘုန်းကြီးတွေသီလရှင်ရုံရုံဆိုရင်ခါသာရည်တဲ့ဖွေဖြူဝါလို့ပုဂ္ဂိုလ်စာနေတဲ့ပုဂ္ဂိုလ်နိုင်ရုံကြည်ပါလားဒါနိုင်ရုံခြိုက်ကြတယ်နိုင်ရုံခြိုက်ကြပြီးတော့အာရနေတာကိုအာရနေတာကိုဒါရမို့လောဒတိတဥဒိစိတဟာရေသမောဒီဆိုတာတရားအလောပန်းသားစရာကောင်းတယ်နော်လဟုတာဆိုတာဗာလဲပေါ်ပါသွဲလဲလင်းမြန်တာညွန်သမားတွေကြည့် ဘလို့သူလည်းသိမြန်တယ်လဲဆိုတာဒီသူအာဟာရတွေနှက်တာကိုစိတ်ကလည်းတော်တော်သူတို့စိတ်တော်ပြည့်မြင်ထားတာကိုညောင်သမားတွေလက်ဝှထုသမားတွေကြီးလောက်တာလောက်တော့ကမြတ်တာရုပ်တွေထိုင်မှန်ရင်သူတို့လုံးလို့ရပါမလားလုံးမရဘူးရွတ်ထွေပုံတွေကြီးတခါတိုင်းသက္ကသမားတွေကလေတော်တော်တယ်ဟုတ်လားဒါလဟုတံမုတ္တကမြတ်ဘုန်းကြီးကြီးပြီးတော့စဉ်းစားဩလောတံမုတ္တကမြတ်တယုဆိုတော့တော်တော်ကိုပဲအဆောက်အအုံရှိတာပဲလို့ဟုတ်လားနော် ဒါကြောင့်မို့ဥတုညီညာရမယ်ပူအေးညီညာရမယ်အပူလွန်ကဲ့ရင်လည်းမဖြစ်ဘူးအေးလွန်ကဲ့ရင်လည်းမဖြစ်ဘူးပူအေးညီညာဥတုသာရရင်လောဒမုဒကမင်္ဂတာဖြစ်တာပဲစိတ်ချမ်းသာရင်လည်းဖြစ်တာပဲအာဟာရမြတ်တရင်လည်းဖြစ်တာပဲမမေ့တော့ဘူးလားလွယ်လွယ်လေးပဲတော့ဒီတရားအမဒီဒါဒီတရားသဘောတရားတရားတရားသမားရှာမှာဖြစ်တာတော့ကိုယ့်ကိုစဉ်းစားမဖြစ်ဘူးစဉ်းစားမဖြစ်ဘူးဒါကြောင့်မို့ပါရှင်သောနာသည်ကြာများတယ် ကြည်လင်သောမျက်စိသည်မြင်များတယ်စင်ကြယ်သောစိတ်သည်အသိများတယ်ဟာလေတန်ရှင်သောနာသည်အကြများတယ်ကြည်လင်သောမျက်စိသည်အမြင်များတယ်တန်ရှင်သောစိတ်သည်အသိများတယ်အတ္တိပတ္တန်တရားထိုတော့စိတ်ကတန်ရှင်တယ်မို့လားဒီတော့ရူပသဏ္ဍာန်ကြီးဖြစ်ပေါ်လာတာဟိုနေရာမှာဖြစ်ဖြစ်လိုက်ပြဲလိုက်ပေါ်လိုက်ပြောလိုက်ဖြစ်လိုက်ပြဲလိုက်ပေါ်လိုက်ပြဲလိုက်တို့သူတရားတွေ သေသေးချာဖြစ်နေတာသေချာမြင်တာပါမဟုတ်လားစင်ကြယ်သောစိတ်ပြီးသိများတယ်ကမေသနာသာနိဝရဏတရားတွေကင်းနေတဲ့ခါကျတရားစိတ်ကျင်နေပြီကိုစိတ်စိတ်ကျင်နေပြီလို့ချင်းဥပဒနာညာတွေဖြစ်ပြီးတော့ထက်တက်သွားတာပါပဲခုနပြောလာခဲ့တဲ့အဲရာဇဥတုအလည်းကနှတ်သားတယ်စီရလည်းချမ်းသာတယ်အာဟာရလည်းနှတ်သားတယ်ဆိုရှင်မျက်စိလေးကလည်းပဲဤလင်တာပဲနားလည်းပဲတရှင်းတာပဲစေလည်းပဲ ဘာဖြစ်လဲစိတ်ကြည်နေတာပါပဲအဲ့ခါကျတော့အဖက်ဖက်ကနေပြီးတော့ပြီးဆိုရင်တရားဆိုတာဟာရည်ကြည်တယ်တချို့ပုဂ္ဂိုလ်တွေကတရားထုတ်တရားဆိုလွယ်တာမျိုးမဟုတ်ဘူးနော်ဘာမှမလွယ်ဘူးတရားထုတ်တာတရားရသဖို့ဆိုအခြေအနေတွေကဘာလို့ရည်ကြည်တယ်လဲဖက်ဖက်လို့တယ်ဟုတ်လားဥတုလဲတာရမယ်တာရမယ်ဟာရာလဲနှံတာရမယ်စိရလဲချမ်းသာရမယ်ဒီလိုအခြေအနေတွေအားလုံးစူးပေါင်းလိုက်တဲ့အခါကျတော့မှဝိပဿနာသမာဓိဉာဏ်တွေဖြစ်ပေါ်လာပြီးတော့တရားဘုံဆို ဒီပနာဓာတ်ဝင်သွားတာနှုတ်ရှင်မဝင်ဘူးရုံလေရုံလေရုံလေနဲ့ခက်ခက်ပေးချက်တော့ပန်းလေဖြစ်နေတာပဲဖြစ်ဖြစ်တော့မလားဖြစ်တော့မလားကိုတွေ့မဖေးဘူးတခါချက်တော့ပန်းလေပြန်ဆင်းလာလိုက်တာပါတခါရအေးဒါကြောင့်မို့ဓမ္မကာမောဘောဟောတိဓမ္မကာမောတရားကိုလိုလားသောပုဂ္ဂိုလ်သည်ဘဝကြည်ပွားတုတ္တိဟောတိဖြစ်၏ လိုလားအပြပဲတရားကြီးလဲသီလသမာဓိပညာဒီသီလသမာဓိပညာတရားခိုင်မြဲဖွင့်ရအတွက်ပါတယ်ဥဒုစိတ်ဟာရမလို့ဘူးလားလူတယ်နော်ဥဒုစိတ်ဟာရဒီမြတ်တာမှာတရားကတုတ်တယ်လာတယ်တရားတုတ်တဲ့ကြီးပွားမှာတန်တရားဝိဒုခမှာလွန်မြောက်မယ်ဒါဟုတ်လားအញ្ញမို့ဘာကိစ္စမျိုးမဆိုပဲတရားနဲ့ပြမောဖြစ်လောကီနဲ့ပြမောဖြစ်ဖြစ်အဖက်ဖက်ကနေပြီးတော့ ထောက်ပင်းနေရမှသာလေကြီးပွားတုတ်တယ်နိုင်တယ်အထောက်ပင်းမရဘူးဆိုရင်မကြီးပွားမတုတ်တယ်နိုင်ဘူးကြောက်ဖို့တဲ့ဝင်လာမတိကမတာတုတ်နိုင်ကြောက်ဖို့တဲ့ဝင်လာယဟပါ60လားတရားထုမရဘူးမလားဘာလို့နေလို့လဲအာဟာရဘာလို့နေလို့လဲအာဟာရ အာဟာရဘုန်းကြီးတို့တရားမှန် အထက်ကဗိုက်တာဗိုက်တာအောက်အောင်ဝင်ချွတ်ကန့်နေတဲ့ခါလဲဟုတ်ပြီမှန်လို့ကိုမရဘူးတခါလဲအာရနဲ့တော်လေအာနဲ့တော်လေဗိတ်ဘယ်ရောက်ပလက်လိုင်းမှန်ခါတော့ဝင်ကန့်ရမှန်လို့ကိုမရဘူးဟုတ်ပြီဖြုတ်ပြီးတော့အာနာပါနာမှန်ရတယ်ဝင်တယ်ထွက်တယ်မှန်ရတယ်ဘာလို့လို့လဲခါရကလို့လို့ခါရလို့တော်တိတာရတော်တိတာရတော်တိတာရနော်အေးဒါကြောင့်မို့ဒီနေ့လေးဥပ္ပင်္ဂိတာလူလူတဲ့အလူမှာရှင်ဖျား ဖွင့်ဖွင့်ပေးကြပါလေသုံးဆောင်ခွဲတန်သင်္ကန်းလည်းတစုလှူမယ်တဲ့အေးဒါသုံးဆောင်ခွဲတန်သင်္ကန်းလည်းဝေါ်ရအောင်ဆွန်လက်စားအောင်ပြီးတော့ပြီးလာတာပါပဲစာနေတိုင်းမှာတော့တော်ရှားတာကိုတခါတယောက်လာလူလဲတယောက်စီဝိုက်စီပဲတယောက်လာလူလဲတယောက်စီဝိုက်စီပဲကိုတော့သုံးဆောင်ခွဲတန်သင်္ကန်းလည်းဝေါ်ရအောင်ဆွန်လက်ကမ္မစားအောင်ပြီးတော့ဟောကိဒီလာတာပါပဲနော်အေးခုအားလုံးဒါလူချင်းပူပူလဲလူပိပူပူလဲပဲသူလဲကျင်နာတော့တော့ဝလာတာလေဒါကြောင့်မို့ ကိုယ်တရားဟောပါဆိုတော့ဟောတယ်ဒါဘာမှသိတယ်မရှိပါဘူးဒါပါပဲနော်ကြီးပွားတုတ်တဲ့ခင်ဘာလို့ရမလဲတရားလိုလားရမယ်လိုလားရမယ်တရားကဘယ်တရားကြီးလဲသီလသမာဓိပညာသီလသမာဓိပညာတရားတွေကိုခိုင်ခိုင်မာမာပြောင်းကျင့်ကြံပွားများအထောက်တဲ့နေရာမှာစေဥဒုဟာရာပြီးတယ်ဒီတရားသုံးပါးချောင်းရင်းနေရင်တော်တော်နဲ့တရားမတုတ်တဲ့နိုင်ဘူးနော်ဒီလိုဆက်သွားတယ်ဟုတ်လားမလားဒါဆက်သွားတာပါမယ်နော် ဒီနေ့ဥပ္ပညိတလှူတဲ့ကုသိုလ်ဘွဲမှာဘုန်းကြီးလာပြီးတော့တရားဟောပေးရတဲ့တွေ့ကြမို့အဲလှူထားတဲ့ဒါနာကုသိုလ်ဖွင့်တည်တဲ့သီလကုသိုလ်ပေါ်များအပ်တဲ့ဘောနာကုသိုလ်နာကြတဲ့ဓမ္မသောနာကုသိုလ်အလုံးတို့ကြောင့်အလုံးသောပိဋကပေါင်းသူတော်ကောင်းတို့သည်အိုနာတိဒုက္ခပိကကင်းတဲ့နိဗ္ဗာန်ဓာတ်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်းသာသာ के की चाबी में အဲဆိုကြဣဒံမေပုံညာအာရဝခယံဝါဟောတုဣဒံမေပုံညာနိဗ္ဗာနပစ္စယောဟောတုရှင်ဘုရားတပည့်တော်တို့သည်သန္တရာဝဆင်းရဲမှာဖက်မြောက်၍မညပုံညာဖြစ်နိဗ္ဗာန်ကိုဉာဏ်မြန်စွာ မျက်မှောက်ပြုပါရခြင်းအကျိုးဟာသရဏဂုံသီလသုံးပါးနှင့်တကွသင်္ကာ၈ပါးရှိသောပုဂ္ဂိုလ်သီလတော်များကိုခံယူဆောက်တည်ကြပါကုန်၏ဘုရားဥပ္ပညိတာကလည်းသံဃာတော်ရှင်များအား၎င်းယောဂီသူတော်စင်တို့အား၎င်းအာယုံသောနေသောအဖြစ်နှိကျေတိုင်တိုင်တရာကြည်ဖြူ ပိတုပါကုန်၏ဤကောင်းမှုအပေါင်းသည်အာသဝတရားလေးပါတို့၏ကိုရာကုံကြောင့်ဖြစ်သောမဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ကိုသိမြန်စွာ လွဲဆောင်နိုင်ပါသည်တည်းဤကောင်းမှုကုသဝေစုကိုဤဘဝရှိဘဝတောစခသမြသောဤသူကြည်မာမိဘဘိုးဘွား ညီကိုမောင်နှမဆွေမျိုးညာတိမိတ်ဆွေသင်္ဃဟာတို့အားအမျှပြုပေးပါကုန်၏အမျှပြုပေးပါကုန်၏ကျွန်ုပ်တို့ဤကိုဆောင်နံအိမ်ဆောင်နံမြို့ဆောင်နံနယ်ဆောင်နံသာသနာတော်ဆောင်နံပန္တိတာရမယိတ္တဆောင်နံသာသနာတော်ကိုစောင့်တော်နံသာသနာတော်ကိုစောင့်တော် လောကကိုစောင်းသောနံပကြံမင်းယမမင်း ယမမင်းအစရှိသောနတ်အပေါင်းတို့အားအမြတ်ပြုပါကုန်၏အမြတ်ပြုပါကုန်၏မစားရမသောရမဝေါ်ရပဲဆင်းရဲ၍နေကြသောပိတ္တာပေါင်းတို့အားလည်းအမြတ်ပြုပါကုန်၏အမြတ်ပြုပါကုန်၏နိုင်ငံကို ဘုချုပ်ကြကုန်သောအသွရမင်းတို့အားလည်းအမျှပြုရပါကုန်၏အမျှပြုရပါကုန်၏အထူးအားဖြင့်တေရိတ်သာသို့ယခုရောက်ရှိနေကြသောလူပရိသတ်အပေါင်းနန်းပရိသတ်ပေါင်းတို့အားအမျှပြုရပါကုန်၏အမျှပြုရပါကုန်၏အမျှပြုရပါကုန်၏အလုံးသောအာယ လူနတ်ပြမသတ္တဝအနန္တပုဂ္ဂိုလ်ဟူသည်များတို့သည်ကျွန်ုပ်တို့ပြုပြုသည်များကုသိုလ်ကောင်းမှုဤအဖို့ဝါကကိုကုသိုလ်ရှင်ဖြစ်သောကျွန်ုပ်တို့နှင့်အတူသတ္တုထမ်းများရကြ၍ကိုယ်စိတ်နှပြချမ်းသာကြပါစေ တော်ကြပါဘုရားသာသာသာအာလုံးကြကြသမျှအမြအမြအမြယူတော်မူကြပါဘုရား ဘာသင်္ကန်းလဲကိုရီးယားဩကိုရီးယားဣဒံမေပုံညာနိဗ္ဗာန်ပစ္စယောနိဗ္ဗာန်ပစ္စယောဟောတုဒါပါလေဒါကသွားကြတာထူတယ်ဟာပြန်။ကားပြုတ်ဖို့လောတော့ပုံကြီးဆိုတာဘာကြီးနေရတာ။သူစားဒီရဲဆောင်မှာသူသူစားတော့လူမသူသမားပေါ်တာဟုတ်။စကားသူတယ်။ဟောခလိပေးလေပါ။ဟုတ်အိမ်လေခဲ့။